အခန်းကြီး33အငယ်1မှ9ဖြောင့်မတ်သောသူတို့သာရဖျားကိုအမိပြု၍ရှင်လန်းစွာတည်ခြင်းဆိုကြလော့ထောမနာပြုခြင်းအကျင့်သည်သဘောဖြောင့်သောသူတို့နှင့်ထိုက်တန်လျောက်ပတ်ပေ၏စောင်းတီး၍သာရဖျားကိုချီးမွမ်းကြလော့ကျိုးဆယ်ပင်ရှိသောဒုရိယာနှင့်ထောမနာတည်ခြင်းဆိုကြလော့ရှေတော်၌အသက်သောတည်ခြင်းကိုဆိုကြလော့တဘိုးမှုတ်ခြင်းနှင့်တကွာတာယာစွာတည်ကြလော့အကြောင်းမူကားသာရဖျား၏ နှုတ်ကပတ်တော်သည်ဖြောင့်မတ်ပေ၏စီရင်တော်မူသမျှသောအမှုတို့သည်လည်းတစ္ဆာတရားနှင့်ညီကြ၏ဖြောင့်မတ်စွာကျင့်ခြင်းနှင့်တရားသဖြင့်စီရင်ခြင်းကို နှစ်သက်တော်မူ၏ပထဝီမြေကြီးသည်သာဝရဘုရား၏ကျေးဇူးတော်နှင့်ပြည့်ဝလျက်ရှိ၏အငယ်၆မှ9သာဝရဘုရား၏နှုတ်ကပတ်တော်အားဖြင့်မိုးကောင်းကင်ကို၎င်းနှုတ်တော်အသက်အားဖြင့်မိုးကောင်းကင်စာများကို၎င်း ဖန်ဆင်းတော်မူ၏သမုတ်တရားရေကိုစုပုံစုဝေးစေတော်မူ၏နည်းနည်းသော သမုတ်တရားကိုလည်းလုံခြုံရန်အရတ်တို့၌တိုထားတော်မူ၏ဒါဝရဖျားကို မြေကြီးတစ်ပြင်လုံးကြောက်ရွံ့စေလောကီနိုင်ငံသားအပေါင်းတို့သည်ယူသည်လေးမြတ်ကြစေအကြောင်းမူကားဒါဝရဖျားမွဲ့ဆူ၍မွဲ့ဆူတော်မူသည့်အတိုင်းဖြစ်၏အမိန်တော်ရှိ၍မိန်တော်မူသည့်အတိုင်းတည်လျက်နေ၏ အငယ်30မှ16ထာဝရဘုရားသည်တပားမျိုးသားတို့၏တိုင်ပင်ခြင်းကိုပယ်တော်မူ၏လူစုတို့၏ကြံစီခြင်းကိုလည်းဖျက်ဆီးတော်မူ၏ထာဝရဘုရား၏ပြဋ္ဌာန်းတော်မူခြင်းသည်ကာလအနန္တနှင့်ဆိုင်၍စိတ်နှလုံးတော်၏အကြံစီတို့သည်တားစဉ်မြေးဆက်အဆုံးတိုင်အောင်တည်ကြလိမ့်မည်ထာဝရဘုရားသည်အကျင့်မျိုး၏ဘုရားဖြစ်၍အကျင့်လူစုကိုမိမိအမွေဥစ္စာဘုရွေးကောက်တော်မူ၏ထိုအမျိုးနှင့် ထိုလူစုသည်မင်္ဂလာရှိ၏။ထာဝရဘုရားသည်ကောင်းကင်ဘုံကကြည့်ရှု၍လူသားအပေါင်းတို့ကို မြင်တော်မူ၏။ကျိန်းဝပ်တော်မူရာအရပ်ကကြည့်ရှု၍မြေကြီးပေါ်မှာနေသောသတ္တဝါအပေါင်းတို့ကိုမှတ်တော်မူ၏။သူတို့၏စိတ်နှလုံးရှိသမျှတို့ကိုဖန်ဆင်း၍၊သူတို့ကျင့်သမျှသောအကျင့်တို့ကိုလည်းဆင်ခြင်တော်မူ၏။ရှင်ဘုရင်မည်သည်ကား၊များစွာသောအလုံးအရင်းအားဖြင့်ချမ်းသာမရ။သူရဲသည်လည်းခွန်အားကြီးသောအားဖြင့် ကယ်လွတ်ခြင်းသို့မရောက်အငယ်18မှ22မြင်းတော်လဲဘေးလွတ်ခြင်းအမှုကို မတတ်နိုင်ကြီးစွာသောခွန်အားဗလာဖြင့်မကယ်မယူနိုင်သာရဘုရားကိုကြောက်ရွံ့သောသူတို့နှင့်ဂုဏာတော်ကိုခိုလုံသော သူတို့သည်တေဘေးနှင့်ကင်းလွတ်မည်အကြောင်းအစာခေါင်းမသည့်ကာလ၌အသက်ရှင်မည်အကြောင်းသူတို့ကိုကြည့်ရှုလျက်ရှိတော်မူ၏ ငါတို့၏ဝိညာဉ်သည်ထာဝရဘုရားကိုမြော်လင့်လျက်နေ၏။ထိုဘုရားသည်ငါတို့ကိုမစသောသူ၊ကွယ်ကာသောသူဖြစ်တော်မူ၏။သန့်ရှင်းသော နာမတော်ကိုခိုလှုံသောကြောင့်၊ငါတို့သည်ထာဝရဘုရား၌ဝမ်းမြောက်ခြင်းရှိကြ၏။အိုထာဝရဘုရား၊အကျွန်ုပ်တို့သည် ကိုယ်တော်ကိုကိုးစားသည်နှင့်အညီ၊အကျွန်ုပ်တို့အပေါ်မှာကရုဏာတော်သက်ရောက်ပါစေသော